လွန်ခဲ့တဲ့ရက်တွေကသောခါဒဓမ္မဟာသောခါဒဖြစ်ပုံပါတရားတော်ရဲ့အစကောင်းရင်းကိုတရားတော်ရဲ့အလေကောင်းရင်းကိုပေါ့အစကောင်းရင်းကိုကတော့ဈာနာယုံမျှနဲ့ မငြိမ်မသက်ပူလောင်ဆင်းရဲတဲ့ဒီဝရဏတရားတွေညီသက်သွားပုံပေါ့ဥတီကျမှန်မှန်နဲ့နာရတဲ့တရားပေါ့တိတိကျကျနားဆက်ပြီးတော့ယူတည်တည်နဲ့နားရတယ်ဆိုရင်အဲလိုဖြစ်တော့ဗောနားကြားရုံမျှပုဗ္ဗဇ္ဇာနားကြားမှုမျိုးကတော့တရားတော်ရဲ့အစာခေါင်းကြီးကိုမရနိုင်ပါဘူး စာကောင်းကြီးကိုရပြီဆိုလို့ရှိရင်တကယ်လွတ်တွေ့ရှင်းသုံးရတဲ့တရားကတက်တွေ့ရှင်းသုံးပါမှစိတ်ရစိတ်စားရလည်းတန့်ရှင်းအသိဉာဏ်တွေလည်းဖြစ်ပွားပါတယ်သူရတဲ့သူစိတ်တွေငြိမ်ပြီးတော့အသိဉာဏ်တွေဖြစ်လာပြီဆိုရင်ဥပဒနာသမထစုခဥပဒနာစုခရည် ဖြစ်ပွားလာတာမဟုတ်လို့အလေကောင်းကြီးကုန်စားတယ်။အဲဒါတွေလည်းပြောလို့တော့တော်တော်သဘောပေါက်နားလည်လောက်ပါပြီ။တရားတော်ရဲ့သွားကတာကိုပေါ့လေဓမ္မစုစုဓမ္မတာဆိုတာပေါ့လေ။တရားတော်ရဲ့ကောင်းတဲ့သုတ္တမကိုကြီးလေးပေါ့လေ။ဒါလေးကြည့်တာ။ယုံနဲ့ယုံကြည်တာပါ။ ဒီတရားတော်ကိုယူသိလို့ရှိရင်တော်တော်လေးလက်တဲ့တရားတွေကိုသုံးရတဲ့ညာပိုင်ရှင်ပုဂ္ဂိုလ်ကြီးကဖော်ထုတ်နိုင်တယ်ဆိုတာပေါ့လေဒီကြောက်သွားအောင်ဟောရတာပါခုတရားတော်ရဲ့အလေကောင်းကြီးခုံလေးပြောခဲ့တာတော်တော်လေးတော့သဘောပေါက်တော့ပါလေကောင်းကြီးခုံမှာလည်းပဲ လက်တွေ့အားထုတ်လို့ကျင့်သုံးရတဲ့တရားကထူးခြားခြားရဖြစ်လာပြီဆိုလို့ရှိရင်အဲ့ဒီအကောင်းလေးတွေကတော့တမ္မာကောင်းတဲ့အကောင်းရုံမဟုတ်သူအဆင့်တန်းရှိပါတယ်ညမမှုနဲ့ပြောလို့ရှိရင်တော့စိတ်ကောင်းငြိမ်ကောင်း ညင်ကောင်းစိတ်ကောင်းညင်ကောင်းငြိမ်းကောင်းဆိုတာပေါ့လေကောင်းနေအများကြီးရှိပါတယ်ညိတ်ဆိုတာကတရားထုတ်လို့និဝရဏတရားတွေထိုက်တန်သမျှရိုးရိုးရှိရှိနဲ့ပိုင်ရောက်လာပြီဆိုရင်မအားတွေထိုက်တန်သမျှတန်းလာတော့ကိုလိုရတဲ့လုံကထိရောက်အောင်လာပြီးတွေ့ပြီဆိုလို့ရှိရင်ခြေလာလာတာပဲ နှစ်သိအာရတဲ့ပီတိလေးတွေဖြစ်လာတာငြိမ့်ငြိမ့်ငြိမ့်ငြိမ့်နေပါလေဒီလိုပဲသူ့ရာသာကတော့အဲ့ဒီလိုပီတိကောင်းကတော့ငြိမ့်ကောင်းခေါ်ပါလားတော်တော်လေးအားထုတ်လို့အသိဉာဏ်လေးတော့ဖြစ်လာပြီဆိုလို့ရှိရင်ပီတိကြီးစားရည်တွေလည်းဆက်ပြီးတော့ကုရောစီပါအေဇာရဲ့ပစ္စတိสุขဆိုတာဟောလေဒါလေးဖြစ်တော့สุขကတော့ ကျန်ကမြမှာသန္ဓမာနလို့ဆိုထားပါသန္ဓမာနဆိုတာစိတ်ရောစိုင်းရည်များရေရစိတ်ပြီးတော့ထွက်လာတယ်လို့စိတ်ပြီးတော့အေးစိတ်ပြီးတော့နေတော့သို့သောဆောင်းခါမှာမလွတ်တဲ့အေးစိတ်ကိုပြောတော့မဟုတ်ဘူးသူကတော့ခန္ဓာကောင်းတဲ့အေးစိတ်နဲ့သဘောပြောပါပဲအင်း ငြိမ်ပြီးတော့အေးစိတ်အေးချမ်းပြီးတော့အေးစိတ်ပြီးတော့ပစ္စတိစုခအကောင်းစိတ်ကောင်းလို့ဆိုထားပါတယ်ဆိုတော့ဒီလောက်ကောင်းနေရတော့မပြီးသေးပါဘူးသူ့ရဲ့အဆင့်လည်းကောင်းတော့ငြိမ်ကောင်းတဲ့ဒီငြိမ်ကောင်းကတော့တော်တော်လေးကိုကောင်းပါတယ်ညီတယ်ဆိုတော့လည်းယုံနာလေးဖြစ်နေသေးတာပါပဲသူလည်း သုံးတာဆင်းရဲတွေပါတကယ်အကောင်းရှိတော်လည်းမဟုတ်ပါဘူးဘဝတ္တခေါ်တဲ့ယုံနာတရားတွေရည်ကြီးရောက်ကြီးတွေရှိစေတဲ့ယုံနာတရားတွေဒီပြီးတော့အဘောတ္တဆိုတာယုံနာဖြစ်စီကြီးရပ်သွားတာပါလေအဲ့ဒီကြီးရောက်သွားတဲ့အခါကျမှငြိမ်းကောင်းဆိုတာရောက်သွားနေပါလေအခုတရားထုတ်တယ်ဆိုတာအဲ့ဒီနောက်ဆုံးအဆင့် ကောင်းလေးမျိုးတွေကငြိမ်းကောင်းရအောင်ကြိုးစားနေတာပါတရားတော်ရဲ့အလေကောင်းကြီးကုန်လေးရပြီဆိုလို့ရှိရင်ဘာလဲစိတ်ကောင်းတော့ရတာပါပဲတရားဆက်အားထုတ်လို့ရှိရင်ငြိမ်ကောင်းလည်းဆက်ပြီးရနိုင်ပါတယ်အဲ့ဒီငြိမ်ကောင်းဆိုတဲ့ တရားတော်ရဲ့ခုံကြီးလေးတွေဒီဒီစာချုပ်နဲ့လက်တွေ့အောင်စားပြီးတော့ရှင်းလင်းတင်ပြပါမယ်ရုပ်ပိုင်းဆိုင်ရာမှာရုပ်ကိုအရှိစီတတ်တဲ့အစာစာအစာကြီးအကြောင်းတွေမပြည့်စုံလို့ရှိရင်တော့ငါအားလည်းမကောင်းပါဘူးရှိနေနေတာလား တမာရည်ကျက်တဲ့ဒီကိုယ်ကအားလည်းမကောင်းတော့ခုခံအားလည်းမရှိဘူးအဲ့လိုသဘောမျိုးလိုပဲစိတ်မှလည်းပဲတွန်းခံအားနဲ့ခုခံအားမရှိဘူးဆိုရင်စိတ်အချိနဲ့နေတာပဲအခြေခံအဘဝိတ္တကာယဆိုတာပါလေ ီလချုပ်တယ်လို့ရှိအာဝိတကာယကိုကိုယ်နဲ့နှုတ်ထိမ့်သိမ့်မှုမရှိတော့အခြေခံအကျင့်တွေပြည့်နေတော့အခြေခံအကျင့်တော့ရှိပါရဲ့အဘဝိတစိတ်တဆိုတာပေါ့စိတ်ကိုအခုလိုရှိမှမဟုတ်လည်းမထိလို့ရှိရင်စိတ်ကရောက်ရခန့်နေတာထိမ့်မလိုက်သိမ့်ရဖြစ်တာ ကလေးစိုးလေးလူကြီးကဆုံးမမထားတော့ကြီးတော့ဆုံးမလို့မရသလိုပေါ့ဆိုတီတော့စိတ်ကလည်းဒီတိုင်းပဲထိမ့်လိုက်ထိမ့်ရဆိုအဲဒါအဘဝိတ္တစိတ်ဓာတ်လို့ခေါ်ပါလားအဘဝိတ္တစိတ်ဓာတ်ဖြစ်ဖြစ်လို့ရှိရင်အဘဝိတ္တပညာဆိုတာပါရှင်ရဲ့ဖြစ်ပွားစီပြီးဒါယုံနာပိုင်ခြားမှုကအစအတိညာကလည်းမရှိဘူး အသိဉာဏ်မရှိဘူးဆိုလို့ရှိရင်တော့ဒီစိတ်ကရင့်ကျက်မှုမရှိတော့ခန္ဓာအားလည်းမရှိဘူးဒီတော့ဘာဖြစ်လဲဆိုတော့လူဆိုလို့ရှိရင်လူမပီသတာတွေလူလိုစိတ်ဆားတတ်တာတွေလူပညာရှိပြီးတော့လူထက်လူမဖြစ်တာတွေပေါ့လေအကျမ်းလာလူကိလေသာတွေရဲ့ဆွဲရကအားကောင်းတော့ပေါ့လေ ဘဝအစင်တာမြင့်တက်တာမရှိတော့အစင်တာနဲ့နေတော့အဝိဇ္ဇာနဲ့တဏှာဆိုတာဘာလဲအကြီးအလွန်ကိုရင်းနဲ့ခါနေရတာဝိဇ္ဇာဆိုတာကိုယ်ရရှိတဲ့ယုံနာတရားတွေပေါ့လေအစဒုက္ခသစ္စာတွေအမှန်တိုင်မသိတော့ဆင်းရဲကိုဆင်းရဲမှမသိတဲ့အပြင် ချမ်းသာတယ်လို့ကြောင်းညာဒီလိုလည်းယူဆတာရှိတယ်ခုလိုတတိလွတ်တဲ့ပုဂ္ဂိုလ်ကြီးကတော့အဲ့ဒီဟာပဲဘုန်းကြီးဆောင်းဖို့ခံရတော့မတိတော့တွေ့ဆိုတော့ပေါ့လေတခါပေါ့လေတနာနေပြီးတော့ဆွဲလောက်မှုအမျိုးမျိုးတွေဖြစ်တာပါပဲဒီနေ့လုံးဟာအဲ့ဒါလည်းပဲအခြေကိုရတာမရတော့ပါဘူးအဲ့တော့စိတ်ဟာတကယ်လိုအပ်တဲ့ဓမ္မောဇမရတော့ ရှိနေတော့တာပဲဘုန်းကြီးတတိသမารိပဲရှိတော့ကျုံရတဲ့အာရုံနဲ့စပြီးတော့တွန်းလာအားမရှိဘူးဆိုရင်သူတို့ကလည်းဖော်မှုနေတော့အတိအလည်းမရှိတော့စိတ်ကမရည်ကျတော့ကောင်းဆိုလောကရံကြီးကြုံတဲ့အခါမှာပေါ့လှိတ်ခံရတာပဲဝင်စားရှိတဲ့ချက်ချက်ဝင်နေတာဝင်စားရှိတဲ့ဝင်တာပေါ့ ဘာမှခံနိုင်ရရှိဖြစ်နေတာပါသူသူကိုယ်ကိုဒီတိုင်းဖြစ်တာပါပဲလို့အဲတော့တရားထုတ်ရတယ်ဆိုတာဘာဝိတကာယဆိုတာကိုယ်နဲ့နှုတ်ပြည့်ကင်းတန်ရှင်းတဲ့ဖြစ်ပေါ်စီအားကောင်းပြီလို့စိတ်လေးစိတ်ထားတွေလည်းပဲဖြစ်ပေါ်စီအားကောင်းလို့ရတာအတိအကျလည်းဖြစ်ပေါ်စီအားကောင်းလို့ရတာပါပဲ အားကောင်းလာပြီဆိုလို့ရှိရင်တွန်းဟာအားနဲ့ခုခံအားဟာအဝယ်ခေါင်းလုံးဖြစ်လာတာပဲလို့အဲ့ဒါဒီနေ့ဆက်လက်ပြီးတော့ပြောပါမယ်တတ္တတရားကိုးရလို့ရှိရင်ကောင်းရပြီကောင်းရရတဲ့ဆိုရပြီဆိုရတဲ့ဆိုတဲ့ တတ်တဲ့ကြီးကကျင်းရလို့ရှိရင်ကိုယ်ကိုယ်ကိုကိုယ်ရဲ့နှုတ်ကိုထိမ့်သိမ်းဖို့ရာပေါ်လीဆန္ဒလည်းမရှိတော့ရှောင်ရတဲ့အရာကိုလीရှောင်နိုင်တဲ့တတိလည်းကြောင်သွားတယ်ဝိရိယလည်းမရှိတော့အဘဝိတကာယဖြစ်တာအခုလိုပေါ်တိုင်းအာယုံမလွတ်တမ်းမှတ်ဖို့ရာအတွက်ဝိရိယ၃စစ် မရှိရင်တတိယလည်းမဲ့ပြီးတော့စိတ်အဆူစီးတွေလည်းပြေသွားတော့သူတို့သုံးမျိုးရှိပါမှကျွမ်းရတဲ့အောင်နဲ့ဆက်ပြီးတော့ဖြစ်နိုင်တဲ့ဖြစ်ကိုရှိတဲ့ကိလေသာကိုသူကတွန်းလှန်နိုင်စွမ်းရှိတာကိုကာကွယ်နိုင်စွမ်းရှိတာဖြစ်လာလို့ရှိရင်လည်းပယ်ရှားနိုင်စွမ်းရှိတာအဲဒါကမရှိတော့ တွန်းလှန်အားလည်းမရှိကာကွယ်အားလည်းမရှိကုစားအားလည်းမရှိဘူးဖြစ်တော့တကယ်အမှန်ကိုအစစ်စစ်ကြည့်ရင်လည်းဥပဒနာညာကမရှိတော့စိတ်ကမရည်ကျဘူးဆိုလို့ရှိရင်ဒဝရတံခံနိုင်အားလည်းမရှိဘူးအဲဒီလိုအခြေအနေဆိုင်နေတဲ့ပုဂ္ဂိုလ်ဟာ ပဲပုဂ္ဂိုလ်ပဲဖြစ်ဖြစ်ယဟန်ပဲဖြစ်ဖြစ်လူကြောင့်ပဲဖြစ်ဖြစ်ပြုံညာနဲ့ဘဝပေါ့လေရရှိသွားတာပဲတော့ဘာနဲ့တူလဲဆိုလို့ရှိရင်အပင်ကထွက်ဆက်တည်တည်နုနုလေးတွေများအပူဓာအေးဓာနဲ့မခံနိုင်ဘူးအထိပါဓာနဲ့မခံနိုင်ဘူးပြည့်စည်လွယ်တယ် ခိတ္တကလည်းဒီတိုင်းပဲအိဋ္ဌနေဋ္ဌအာယုံလုံးအာယုံနဲ့တွေ့တဲ့အခါမုန်းလွယ်ချစ်လွယ်မုန်းလွယ်တယ်သူကတော့ချစ်ကလေးဆိုရင်ချစ်စာနဲ့တွေ့ချစ်လိုက်တာမုန်းစာနဲ့တွေ့မုန်းလိုက်တာဘာနဲ့တွေ့လဲဆိုစိတ်ဟာဆက်တဲ့သဘောမျိုးတော့ဒါပေါ့ ခန္ဓာရင်ဆိုတာတော့ဝေးရောပါလေတွန့်လာအာရုံမရှိဘူးခန္ဓာရလည်းမရှိတော့အတိညာမရှိဘူးဆိုလို့ရှိရင်ပူတာအေးတာတိတိနုလေးပြဒီဘတာမှာခန္ဓာတယ်ကောနုနုလေးဆိုတော့ဘာမှမခန္ဓာဘူးသူအားလေးဒီပုတ်သွားတာထိလိုက်တာလည်းလက်ထိလိုက်တာလည်းပုတ်သွားတာလည်းရှိတာပါတော့ဒီတော့ကောလား တွန်းအားနဲ့ခုခံမရှိသေးဘူးဆိုလို့ရှိရင်စိတ်ဟာပုတ်တာပဲအပုတ်တက်တွေဝင်လာပဲလောဘအပုတ်တက်တွေအထူးသဖြင့်စိတ်ပြည့်စိတ်ဆိုးမုန်းဆိုးတဲ့စိတ်ပုတ်တွေဟောဒီအဲ့ဒါတွေဝင်လာပဲဆိုတော့ဒီဒီလူတွေမှာရှိလိုက်လို့ရှိရင်ပုတ်လွယ်ပြည့်စည်လွယ်ဆိုတော့စိတ်ကပြည့်စည်လွယ်တာပဲတမန် ဒီသဘောသားလေးတွေသိပြီးတော့ဗောလေမိမိရဲ့စိတ်ကိုတွန်းလှန်အားတွေထည့်ပြီးတွန်းလှန်နိုင်တော့အောင်လည်းအခြေခံကြည်ရည်ပေါ်မှာကြိုက်ကြရက်တည်ပြီးတော့ဗောလေတွန်းလှန်အားဖြည့်ပြီးပြီးတော့ခုခံအားလည်းဖြည့်ပြီးဟောဒီတိပ္ပစာတရားကအဲ့ဒါတွေ့အမခံတယ်သိကောင်းလားသူအားထုတ်လို့အဖြစ်ကိုအဖြစ်ပြက်ကိုခတ်တတ်တဲ့ကြည့်နေလာပြီဆိုလို့ရှိရင် ခုနတစိမ့်စိမ့်တယ်ဗောလေကောင်းတဲ့အရာတွေတွေ့လာဗောငြိမ်ကောင်းရင်မဟုတ်ဘူးစိတ်ပြီးတော့အေးပြီးတော့ခါတော့ကောင်းနေတာဗောလေဆိုတော့ဒီကောင်းတယ်လည်းမပြေသေးဘူးကာမဂုဏ်ချမ်းသာအစာကာမဂုဏ်အစာဗောလေဒီအာယုရလိုက်တာဗောလေဟိုဟာဟိုတော့မမက်တော့ဘူးကာမဂုဏ်ချမ်းသာတော့ တရားချမ်းသာလေးမဲ့လာတယ်ဒါလေးဆွဲတယ်တရားတို့တွေထင်မှတ်တယ်တတိခါမှာဆရာကောင်းတွေနဲ့တွေ့ဖို့သိရကြည့်တယ်ဆရာကောင်းတွေကဒါကောင်းတော့ကောင်းပါလေတကယ်ကောင်းကြီးမဟုတ်သေးဘူးဆိုတော့ဆက်အားထုတ်လို့ရှိရင်နောက်တစ်စိတ်ညီကောင်းတွေ့နိုင်သေးတယ်ဆိုတော့ဗောလေအားပေးလို့ယောဂီကလည်းဆရာကိုယုံကြည်ပြီးတော့ဆက်အားထုတ်လို့ရှိရင် ငြိမ်ကောင်းဆိုတာရလာတတ်ပါလားဒီတိတ်အားရတဲ့ပတိကောင်းလို့လည်းမဟုတ်ဘူးငြိမ်ငြိမ်နဲ့ကောင်းတဲ့ကောင်းလို့လည်းမဟုတ်ဘူးတဆုံစိတ်နဲ့ကောင်းတဲ့အကောင်းလို့လည်းမဟုတ်ဘူးငြိမ်ပြီးတော့ကောင်းတာပါလေဥပဒနာအရင်ပိုင်းရောက်လာလို့ရှိရင်အဲ့ဒီငြိမ်ကောင်းငြိမ်ကောင်းရတတ်ပါလေဆိုတော့ ပ္ပခါကောင်းခေါ်တာပေါ့ဥပ္ပခါသမာဓိလို့လည်းခေါ်ပါတယ် equanimity ဆို equilibrium ဆိုတာလည်းညာပြောအဲ့ဒီအဆင့်ကိုရောက်လာတတ်ပါတယ်ဒီနေ့အဲ့ဒီငြိမ်ကောင်းရဲ့ဂုဏ်လေးတွေကိုစာတုနဲ့လက်တွေ့နဲ့ဖော်ပြပါမယ်စိတ်ကောင်းခေါ်တဲ့ပစ္စတိသုခ အကောင်ရပြီးတဲ့ပုဂ္ဂိုလ်ဟာဆက်လက်ရှိလို့ရှိရင်အဲဒီစိတ်ကောင်းတဲ့စိတ်ကောင်းချမ်းသာလေးတွေတစ်ဖြည်းဖြည်းဖြည့်မိပြီးတော့ကြောက်ွယ်သွားရပါတယ်။တစ်ပန်းညာရောက်ဒီအဲ့ဒါဒီကြောက်ွယ်သွားတော့တာပါပဲ။သတိစုကခေါ်တဲ့ငြိမ်းကောင်းချမ်းသာနဲ့အလွန်နိကတော်တဲ့ တပိုင်းညာရောက်သွားပြီဆိုလို့ရှိရင်အဲ့ဒီငြိမ်ကောင်းချမ်းသာရလာတော့ပါတယ်အဲ့ဒီချမ်းသာကိုတော့အင်္ဂါ6မျိုးနဲ့ညီမျှတဲ့အင်္ဂါ6မျိုးနဲ့ပြည့်စုံတဲ့ပညာစွာရှုမှုတဲ့ပါဠိလိုတော့သလင်ကုပ္ပခါလို့ခေါ်ပါတယ်သ အင်္ဂါဥပ္ပခာ၆မျိုးသောအစိတ်ပိုင်းအင်္ဂါနဲ့ပြည့်စုံတဲ့ဗညတ်စွာရှုဖို့တဲ့အဲ့ဒါညီကောင်းခေါ်ပါတယ်တော့ပုံစံထုတ်ရမယ်ဆိုလို့ရှိရင်အမထုတ်ခင်ကဒီလိုထိန်းချုပ်မှုကမရှိဘူး ရှင်ကတိရတော်ကိုရှိရှုမှတ်ဖို့ဆိုတော့ဝေးရောအထုဆောက်မှလည်းပဲသိပြီးတော့မငြိမ်သက်သေးဘူးအထုကတော်တော်လေးအသားကျလာပြီဆိုလို့ရှိရင်ခုနပြောခဲ့တဲ့ဒီစိတ်ကောင်းလေးကြီးဟွန်းညင်ကောင်းလေးစိတ်ကောင်းလေးအဲ့ဒါကြော်ပြီးတော့ညင်ကောင်းရောက်လာတယ်အဲဒီခါမျိုးမှာ စကုဏတုဝံဒိသောဝါနေဝစုနောဟောတိနတုံမနောတဲ့ဒီမျက်စိဖြင့်မြင်ကွင်းအရှင်းအာယုတစ်ခုကိုမြင်သွားရင်အလားပါပါအာယုလေးကြီးမြင်တဲ့အခါလည်းပဲစိတ်ကြီးတက်ကြွပြီးတော့တဏှာနဲ့ချစ်ခင်ဆွဲလိုက်တာလည်းမရှိတော့မြင်တော့လည်းမြင်နေတာပဲ မုန်းကြတဲ့တွေ့လည်းပဲစိတ်ကြစိတ်ဆိုမုန်းရုံမှုဒေါသဒေါမနတာတွေဒါလည်းမရှိတော့ဥပ္ပခကဝုဟတိတဲ့အဲ့ဒီကောင်းဆုံးအာယုံနှမျိုးပေါ်မှာပိဋကစွာရှိတယ်ဟိုဘက်လည်းမလိုက်ဒီဘက်လည်းမလိုက်ပါဘူးလောဘဖြစ်စရာအုပ်ပဲလည်းမလိုက်ဒေါသဖြစ်စရာအုပ်ပဲလည်းမလိုက်တော့ဘူးလေတော့ရှားပါလိမ့်မယ်ပြည့်ရ ဘာဖြစ်လို့ပါလဲဆိုလို့ရှိရင်စတောဆံပါကြတော့တတိယအရှိန်ကောင်းပြီးတော့သူကလည်းသူဆွေးနွေးစွာမှတ်သွားလို့ပါပဲတတိယခိုင်ကန့်လို့ပါပဲတတိခိုင်ကန့်တော့အတိရလည်းပဲခိုင်ကန့်တာပါပဲအတိရှိတော့အလိုလိုကြုံရတဲ့အာရုံတွေကိုမခံစားဘူးတွန်းလှန်ပြီးသားဖြစ်သွားတာအတိရှိတော့စိတ်ကရည်ကျတော့ ခွင့်အားကြီးရှိပါတယ်အဲဒီခါမျိုးမှာသာဝရဆိုအဲဒီယောဂီပုဂ္ဂိုလ်ကိုဂုဏ်ပြုချီးကျူးထားပါတယ်ရဟန္တာစိတ်တမျိုးလည်းမချဘူးတဲ့အဲလိုမျိုးဖြစ်နေတဲ့အခါမှာဒါကမြင်မှုနဲ့ဆက်ပြီးတော့ဝင်တာပြီးတော့လောဘပဲမလိုက်ပုံစိတ်ပြည့်စီဆိုပြီးတော့ဒေါသပဲမလိုက်ဖဲနဲ့ အများအားတတိရှိပြီးတော့အကြည့်ရလည်းပဲကပ်ကပ်နေလို့ပုံပြစွာရှုပုံပေါ့လေရဟန္တာစိတ်လည်းမချတဲ့အရှင်းမြင်ကရှုမှတ်ကမှစွာကြည့်ပါလေဝတ်တာမဖက်စိတ်မပြည့်ရှုလက်လေးလေးလေးရဟန္တာတွေယောဂီရှင်ရှုလေဖြစ်နိုင်ပြီအဲဒီယောဂီကိုအဲဒီလိုကိုပြုချီးကျူးထားပါတယ်အဲဒါဟာဉာဏ်နဲ့ဆက်ပြီးတော့ အင်္ဂါတစ်မျိုးနဲ့ပြည့်စုံတဲ့ပညာစွာရှုပုံတစ်မျိုးပါပဲအယောင်စင်းမြင်လို့တဏှာနဲ့ဝန်တာတာအကျဉ်းလောက်ဒေါသနဲ့ပါလိမကြိုက်တာပညာစွာရှုပြီးဝိပ္ပစဝေစွာရှုမှပြီးတော့ကြည့်ကြည့်နေပြီဆိုလို့ရှိရင် ပညာစွာရှုနိုင်မှုဖြစ်တယ်လို့ပေါ့ဒီထို့အတူသောတိနာသတ္တသုတ်တော်ကနိဝဆုတော်ဒီနတ်တော်မနောဥပ္ပခကောဝိရတိသရောသမ္ပါဇာနောစသည်ပေါ့နှာခေါင်းနဲ့နာနဲ့ကရှာနဲ့စားကြည့်တဲ့အခါကိုယ်နဲ့ထိထိတွေကစိတ်ကူးကြည့်တဲ့အခါပြုမှလည်းပဲအမြဲမပြတ်အမတ်ကအရှင်ရနေရောအမတ်အရှင်ရတော့ တိတိတိတိနေတော့ကျုံရတဲ့အာယုံ6ပါးနဲ့ဆက်ပြီးတော့ဘာမှမထူကြတော့ဘူး။ဘယ်ရဆိုရှိတော့တာပဲဒီမှာတက်တောင့်တက်တာလေးသွားတော့တာပဲ။ရဟန္တာပုဂ္ဂိုလ်လည်းမချဘူးလို့ဒီလိုဆိုပါလေ။အဲဒီလိုဘယ်ရဆိုရှုမှုမျိုးကိုဆက်လင်ကုပက္ခလို့ခေါ်ပါတယ်။ဒီချာဆုံးဥပမာပြောရမယ်ဆိုလို့ရှိရင် ကာသကလေးထုတ်လာပြီးတော့စိတ်ကောင်းကောင်းနဲ့ပေါ့လေလမ်းကျယ်ကျယ်ဟိုင်းဝေးလိုနေရာမျိုးအတိုက်ခိတ်ကလည်းမရှိလူလူလတ်လတ်ကြီးပေါ့လေတက်တော့တက်တာမောင်းသွားရတယ်ပေါ့လေတက်တော့တက်တာကြီးသွားတော့တာပဲဒီတော့ဘယ်မှာဆိုရှုမှုကခန္ဓာဉာဏ်ကောင်းစိတ်ကောင်းအစာပေါင်းများစွာတာတယ်ဆိုတာပေါ့လေ အဲ့ဒီချမ်းသာမျိုးရနိုင်တယ်ဆိုတာပေါ့လေဒုက္ခတော့ချမ်းသာတော့မဟုတ်ဘူးဒါပေမဲ့လို့စန္တိသဘောရှိပါတယ်သူကဒါတော့တော့မောအသေးစားလေးတော့မှလှုပ်ရှားခြင်းရှိပဲလေရည်ပြီးတော့ကောင်းတယ်လို့ဆိုပါတယ်အနောက်နိုင်ငံကာသားကြီးဒီကိုနီမတိဥပက္ခာဒါတွေစိတ်ဝင်စားကြတယ်ဒါတွေကတော့ရှောက်ခွေးကြတယ်မျက်နှာကြတယ်ဆိုတာပေါ့လေ သူတို့ဥပိ္ပခာဆိုတဲ့ဟာဘလူဟာလဲတော့မသိရပါဘူးဘလူဝဖြစ်စေအခုတရားထုတ်တဲ့အခါမျိုးမှာတော့ခုလိုဥပဒနာဥပိ္ပခာမျိုးကတော့အရွယ်လည်းကောင်းစက်မကြီးလည်းကောင်းညွှန်ကြားတဲ့အတိုင်းတိတိကျကျလုပ်ပြီဆိုလို့ရှိရင်တော့ဒီလိုအရှင်မျိုးကိုတရင်သုံးပါးနဲ့တောင်မှရလို့ပါတယ်ဆိုမှာ အစစရာဝလိကျမကြီးကောင်းအရွယ်လည်းကောင်းဒီစူးစမ်းလို့ရှိရင်ပြောတဲ့တိုင်စူးစမ်းလို့ရှိရင်မရဘူးဆိုလို့ရှိရင်တော့သူ့မှာတော့အကြောင်းတစ်ခုတော့ချုပ်တဲ့နေပြီဆိုတာပြနေပါတယ်။ဘာချုပ်တဲ့တယ်လဲ။ဒီကြိုက်ချက်ကိုတိတိကျကျစိုက်နာထောင်ရလား။ကမ္ဘာထဆရာကြီးအနိကတုန်တိရက်ကိုလည်းပဲလေးလေးဆာဆာလုပ်ပါရလား။ နောက်တိုင်းပြည်ပြီပေါ့လေအပေါ်ဒီအတွေးခေါ်ဒီပြားနေသလားဆိုတော့လေထိုင်ထကွေးစားအလှရှားလူမလို့ဖြည်းဖြည်းတသာလုပ်ခဲ့လားအမှတ်ရှိခဲ့လားဆိုတော့လေကိုကိုကိုပြန်ပြီးတော့မေကုံထုတ်ဖို့လိုရတယ်ကိုကိုမေကုံထုတ်လို့ရှိရင်အဖြေကတော့ရတတ်ပါတယ်အဲ့ဒီတိုင်ကြိုးစားအားထုတ်လို့ရှိရင် ကိုယ်ကိုမေးလို့ကျွင်းချက်ဒီဟာဝတ်တွေပြီးလို့ရှိရင်ခါသာဆွတ်တော့တက်တော့တာလူရာဖြည့်တော့ပြည့်သွားတာပဲအထူးသဖြင့်လွဲတာလေးတွေရှိနေလို့ရှိရင်တဲ့ပြည့်လို့ရှိရင်သတိပဋ္ဌာန်လမ်းကြောင်းဖြောက်သွားတော့တာပါပဲအဲဒီတိုင်းကြိုးစားအထုနေကြပါစေလို့ဒီကကျွန်မဆက်ပြီးတော့ပြောရမှာသာ Sadhu, sadhu, sadhu.